တာဝန်ရှိမှုချုပ်ရေးအဖွဲ့ဝင်များနဲ့တော့ယနေ့တော့ကြာခွန်တော်ကိုကြားရောက်အားပေးခြင်းနဲ့ဂုံတရေရှိအမျိုးသားအမျိုးသမီးများအားလုံးကိုကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်။အလရှင်ရဲ့အခမ်းအနားကောင်းကြီးမင်္ဂလာကြားပြတက်ရောက်စေရလဲဆန္ဒပြုယနေ့ကျွန်တော်တင်ပြမယ်ခေါင်းစည်းကတော့ ကျမ်းတော်များကုရ်အာန်မှာရှိတဲ့ဝေါ်ဟာရများဤအလိုတော်ဖိတ်ဆိုချက်ကျမ်းတော်များ ကျွန်တော်မှာအကြောင်းရှိခရီးကဘာမှာရှိတဲ့အစ္စလာမ်သာသနာဝင်မွတ်စလင်တွေဟာကျမ်းတော်များကုရ်အာန်နဲ့ပတ်သက်လာရင်လုံးဝတန်ရာကင်းရှိပြီးလက်ခံတာယုံကြည်တန်နိုင်တယ်လို့ကျင့်သုံးချဒါပေမဲ့လို့ ယုံကြည်လုံးခဲ့တို့ရဲ့ဆလာဇကာ ဝါနဇနာလိုက်အတင်းတမန်တော်ပေါ်ပါငါချတဲ့ဒီကျမ်းနဲ့ကုရ်အာန်ကြီးတစ်ပြာနလီကုလီရှာရှိရှိတမန်တော်မိတိအရာတစုံတရာတတ်မဆိုတစ်ပြာရှင်းလင်းထားပြီးဖြစ်သည်ဆူရာနံပါတ်7အယတ်131ဟုတ်တယ်ရှင်းလို့ရှင်းထားတော့ဗျာအသေးစိတ် အောင်ပြောတဲ့လူလည်းရှိအဲ့ဒါမျိုးပြရဆိုရစနေအားရတရားတစ်စက်နဲ့တင်ပါ ရှင်းလင်းချက်တွေကိုလူသားတွေကိုအလာကဘယ်လိုနည်းနဲ့ရှင်းလင်းထားလဲဆိုတာအဲ့ကျွန်တော် ဆက်ပြောတယ်နှစ်150နဲ့နှစ်မှာဆက်ပြောဖန်ကူရူနီအလ်ကူရကွမ်ဝရှကူရူလီဝလာတက်ဖူရူအဲ့လိုအတင်တို့မသိတဲ့ပညာတွေကိုသင်ပေးပြီးတဲ့နောက်အတင်တို့သိလားလဲဆိုရင်လဲဖတ်ကူရူနီမင်းတို့ငါ ဆုဘဟာနလာအလ်ဟမ်ဒူလ illah လောက်အက်ဘာကောင်းပါလေအဲ့ဒီလိုတတိယချင်းထက်ကိုပို့ပြီးတော့ကောင်းတဲ့တတိယချင်းကြီး first ကူရိုနီငါရှင်ကတမန်တော်တွေကတဆင့်အတင်တို့ကိုပြထားတဲ့စနစ်တွေအပေါ်မှာအတင်တို့တတိယပြီးတော့အဲ့ဒီငါပြခံချက်နဲ့အညီဘဝကိုကြီးဆောက်အကောင့်ထဲဖို့အဲ့ဒါအလားတတိယမိမိလှုပ်ချင်တာလှုပ် ကျွန်တော်တို့ကစုပါနေလားအလ်ဟမ်ဒူလာတတိယအလကကျွန်တော်တို့တတိယတော့ဘာမှမလဲဘာမှမထင်ဘူးဟုတ်ပြီ တရားသိရှိကြအနာကိုကြီးစုတင်တယ်ဆိုတာကကျွန်တော်တို့ဘယ်လိုမှပြောလို့ပေါ့မှာမဟုတ်ဘူးလို့အလားကိုဘယ်လိုကြီးစုတင်မှာကြောင့်လူတွေကြတာကြီးစုတင်တယ်ဗာလေးညာလေးဘောတူတယ်လောတဲ့လက်ဆောင်တွေဗာလေးပေးကြအကျွေးမွေးလေးပေးကြဒါကူတော့အလားကဘာမှမလုပ်ဘူးအဲ့တော့အလားကိုဘယ်လိုကြီးစုတင်မှာလဲအေးအလားကိုကြီးစုတင်ရင်အလားရှင်မြတ်တမပြတယ်နော်ဥပဒေနဲ့အညီအကောင့်တွေပေါ်ဆောင်ရွက်ခြင်းဒီအလားကိုကြီးစု ဝလာတာခိုရူမင်းတို့ငါရဲ့ကျေးဇူးမကမ်းဘူးကျွန်တော်အာရဗီကိုနည်းနည်းလေးပြောပြအာရဗီစလုံးတွေ့တာနဲ့ကုရ်အာန်အာယတ်ကိုမထည့်လိုက်ပါနဲ့ဝမလမ်ယရှ်ကူရ်ကလီလမ်ယရှ်ကူရ်ကစီကုရ်အာန်ဟေမောတာဒါအာရဗီပြောတာမီဒီမဆို ومن لم يشكر الناس لم يشكر မိဒီမဆိုလူသားတဦးတယောက်ရဲ့ပြုတ်ခဲ့တဲ့ဂျေဇုကိုမသိဘူးဆိုရင်တဲ့သူဒီလမ်ယက်ရှ်ကရုမောအလတ်ဂျေဇုနဲ့သိမှာမဟုတ်နော်ကျွန်တော်တို့ကအလတ်ဂျေဇုကိုလောက်များတယ်စဉ်းစားစဉ်းစားစဉ်းကြိုက်လို့စဉ်းစားမကောင်းဘူးဟုတ်အဲ့တော့အလတ်ရှင်မြတ်ကတမန်တော်တွေနဲ့တစ်ဆင့်သူ့ရဲ့ဥဒိတတွေကို တဖြည်းဖြည်းချင်းတိအောင်ခစ်ဆက်ဆက်တိအောင်သင်မိမယ်ဆိုတဲ့ဟာထောက်ခံတဲ့အာယတ်ဆူရာနံပါတ်98အာယတ်တော်တိကနေ6တိကျွန်တော်ရှင်းပြဘယ်ခေတ်ဘယ်အချိန်ဘယ်အခါမှမဆိုလူသားများရဲ့လေ့လာတွေ့ရှိတဲ့သိရှိတဲ့အသိတရားတွေဟာ ဘယ်တော့မှပြီးပြည့်စုံမှုမရှိဘဲနဲ့တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းဤပညာသဘောတရားအယူဆအတွေးခေါ်တွေတိုးတက်ပြောင်းလဲလာမယ်ဆိုတာကိုကုရ်အာန်ကျမ်းမြတ်ကနှစ်ပေါင်း1400ထဲကစူရာနံပါတ်58အဲ့ဒါတိက6ရှိတယ်။အမ်မိုင်းရစေအလူဘယ်လိုအကြောင်းနဲ့ပတ်သက်ပြီးတော့သူတို့ကအချင်းချင်း ချင်းချင်းမြင်များကြမယ်အနိနဲ့တဲ့ရောသွင်းတော်ကြီးရတဲ့ကိစ္စရဲ့ဤပညာတက်စ်အင်တာနက်ဒီကနေဘာမှရှိတဲ့အကတာဒီပါဒီကမနာဖြစ်ကဒါရီဟာလူတော်မင်းမသိကဘာကြီးလုံးလုံးမသိဘူးကဘာပြေးနေတာလားမသိတာအပိုင်းတစ်ပိုင်းတာအဲ့တော့သူတို့အချိန်ကြီးဒီလိုကိစ္စတွေမှာတုံးတဲ့သူမေးကြမယ်မေးရ كلا ကွဲလဲနေတဲ့အယူဆတွေအတွေးခေါ်တွေသဘောတရားတွေအားလည်းမကြံခင်မင်းတို့သိလာမယ်တပြေးပြေးချင်းသိလာယနေ့ကဘာမှကြည့်ကျွန်တော်မသိတဲ့ပြည်နယ်တွေအများကြီးသိလာတယ်အတွေးခေါ်တွေးခေါ်လို့မရဘူးတွေးခေါ်လို့ရတယ်လက်တွေ့အကောင်တွေခေါ်လို့မရတယ်အများကြီးကျွန်တော်အများကြီးတိုးတက်ပြောင်းလဲသွားတယ်ဒါကုရ်အာန်ကဖွင့်လာတယ်ဒါကြောင့်မလို့ကုရ်အာန်ကျမ်းနဲ့ပတ်သက်လာပြီးဆိုရင်ဘယ်အမှုနဲ့ကဘယ်ပုဂ္ဂိုလ်ပြောတဲ့အတိုင်းပဲဖြစ်ရမယ်ဆိုတဲ့အယူဆဟာ အာရဲ့ပုံနဲ့ဆန့်ကျင်တာအဖြည်းဖြည်းချင်းလူတွေတိုးတက်လာတာပြန်တာဒီနေ့တစ်ချိန်ကမရှင်းနိုင်တဲ့ကိစ္စရပ်တွေဒီနေ့ရှင်းနိုင်ဒီနေ့မရှင်းနိုင်တဲ့ကိစ္စရပ်တွေကိုအနာဂတ်မှာရှင်းမယ်အဲ့ဒါကိုဘုရားမိတော်ကဆရာအလမ်သုံးမှာကက်လက်ဆရာအလမ်တို့မကြမိသီးလာတယ်တခုပဲပြရတယ်အလမ် မရှိဘူးဆိုတဲ့အယူဆကိုဖျက်ဆီးလိုက်တာတိတ်မကြလေတိတ်တာပြည်တာစီနော်အဲ့တော့ဒီကနေပါကဘာကြီးပြင်းနေပါလေလဲနေပါကြည်သားနဲ့ဟောတရားဆုံးတာဒီအဲ့လိုယူဆကိုဖျက်ဆီးတယ်ကဘာကြီးတို့တော့ကနေလက်ခံတယ်အလားတူကဘာတိတ်ဆောင်စัจ java လာဖွဲ့စည်းဖို့ကျွန်တော်တို့မှရှိတဲ့ပေါ့ပွင့်ခြင်းမှရှိတဲ့အလားကြီးစုတွေကိုတဖြည်းဖြည်းချင်းသိလာကြအဲ့တော့ ကမ္ဘာကြိုးကြီးကိုရဲညံ့ကြောက်ရှာသွားလာငါပြီးလုံးထားတယ်မဟုတ်လားအခုတည်လာပြီရှိမှအများကြီးရှိတယ်တော့ကျွန်တော်ဒီပန်းချတာဒါတစ်ခုပဲပြတာအဲ့တော့လူပရိဟာအမြဲတမ်းအမြဲတမ်းတိုးတက်ဖွံ့ဖြိုးပြီးတော့တိုးတက်နေရမယ်ခင်နောက်ပြန်မပြေးရဘူးနော်အဲ့တော့ကျွန်တော်တို့ကအလရှင်နဲ့ချင်းနေတာလည်းအရေးကြီးပြီးအသွေးခေါ်တွေသဘောတရားတွေဤပညာတွေက ဘယ်လိုအတုံးချကြပုံဆုံးမှာမဟုတ်ကျွန်တော်တို့ရဲ့ကျူပန်းမှုတွေပြီးပြည့်စုံမှာမဟုတ်အနာဂတ်ရိုးစက်တင်များရဲ့ပုံဖော်ချက်တွေပုံပြီးတော့ကောင်းလာအဲ့တော့အဲ့ဒီအခွင့်အရေးကိုကျွန်တော်ရိုက်ချုံလို့မရအစ္စလာမ်ဘာသာရေးအရာအဲ့ကောင်းပြီဆူရတ်အယ်ဖာတီဟာတော့လည်းခေါ်တော့ပါဖာတီဟာအဲဆူရဖာတီဟာကျွန်တော်နည်းနည်း ကုရ်အာန်မှာရှိတဲ့ဝေါဟာရများရဲ့ဖြစ်ဆိုချက်ကိုကုရ်အာန်ကျမ်းမြတ်ကဘယ်လိုရှင်းထားလဲဆိုတာကျွန်တော်သိပြန်ပထမဆုံးအလ်ဟမ်ဒူလ illah ရောဘ်လ်အာလမီသူကြတယ်ဘာသာလုံးပါရော الحمد لله ရော عالمين အဲရောဆလောကသူကြတယ်ကုရ်အာန်ကျမ်းမြတ် اقرأ باسم ربك الذي خلق رب စကားလုံးနဲ့ကြာကုရ်အာန်ကျမ်းထဲကိုဖွင့်လိုက်တာနဲ့ပထမဆုံးဆူရာနံပါတ်1ဒီအလ်ဟမ်ဒူလ illah ရဘ်ဘီလ်အာလမီရဘ်နဲ့ပါတယ်ကုရ်အာန်ကျမ်းရဲ့နောက်ဆုံးဆူရာဆူရာတ်အန်နာစ်ကိုဖတ်လိုက်ကုလ်အာအူဇူဘီရဘ်ဘင်နာရဘ်နဲ့ပဲဆုံးတယ်ရဘ်ကပါတယ်ရဘ်နဲ့ပတ်သက်ရင်ကုရ်အာန်ကျမ်းမှာအကျဉ်းတစ်ထောင်ပတ်ဝန်းကျင်ရှိတယ် အလာရဲ့ညောင်များစွာတော့ဂုံတော်များအနဲ့တခုတော့ပုံတော့ရတ္တိပညာရှင်များဘယ်သူပဲမိတို့ဖွင့်စေကဝန္ဒီခံတော်ရှင်မမဟုတ်အဲဒီမွေးပြီးခံတော်ရှင်လမ်းညွှန်တော်ရှင်ဆိုရဲဘယ်လိုဆိုဆိုကုရ်အာန်က ူရာနံပါတ်20အာယတ်တော်40ခွန်49 50ရပ်ပါလေရှိတာသူကတမန်တော်မူဆာနဲ့တမန်တော်ဟာရုန်ကဖေရာကိုတွားပြီးတော့စကားပြောတယ်ဖေရာကခြေတယ်အဲ့ဒါရောဘုကုမလ်အာငါဟာလည်းမင်းတို့ကိုရပ်လုပ်တဲ့ပြုစုပြောထားတဲ့ဒီမှာငါအမြင့်ဆုံးအကြီးအကျယ်ဆုံးလို့ကြီးညာထားတယ်အဲ့ဒီဖေရာကိုတမန်တော်မူဆာဟာရုန်တွားပြီးဘာပြောတယ် فأرسل معنا بني إسرائيل ولا تعذبهم قد جئناك بآيات من ربك هذه بني إسرائيل ဣသရေမျိုးနွယ်များကိုဝလာတော်ဇင်ဟုံသူတို့ကိုမင်းဒုက္ခမပေးရဘူးဖာရစ်လ်မာနာဘနီအစ္စရာအီလ်အဲ့ဒီဘနီအစ္စရာအီလ်အုပ်စုတွေကျွန်တော်တို့ကအတူအတည်ထည့်ပြရဝလာတော်ဇင်ဟုံသူတို့ကိုဘာဒုက္ခဘာပြစ်တာမှမင်းမပေးရဘာလို့လဲဒီလားကတိဂျီနာ rock pick မင်းကို rap လုပ်တဲ့အရှင်ကနေပြီးတော့ငါတို့ကိုတက်တည်အထောက်ထားတဲ့နဲ့မျက်စိရောက်ရှိလာတာပါဖိရောင်းတော့လမ်းတော့အမ်းပြီဟာဒါဖိရောင်းမင်းကိုမင်း all of them are rabbuka ba ya musa musa မင်းပြောတယ်မင်းတို့ညောင်း rap လုပ်တဲ့အရှင်ဆိုတာဘ누구ပြောတာလဲရတ်ဆိုတာဘ누구ပြောတာလဲအဲ့ဒါတမန်မူစာဖြစ်တယ်ဘုရားပြောရတ်ကိုဖြစ်ပြီး قال ربنا الذي أعطى كل شيء خلقه ثم هدى رب رب عليه ကျွန်တော်တို့ကိုရပ်လို့တဲ့အရှင်ကြီးတဲ့အာတော်ကုလရှိန်မြည်တဲ့အစုံတရားကိုမဆိုဖြစ်ထုံးပေါ်ပေါအောင်လုပ်တော့မယ်ဆိုရင် ကုန်ထည့်ပြီထည့်ပြီးမှဖန်ကောင်သူ့ကိုတဖြည်းဖြည်းချင်းကြီးတော်ခုမျိုးတိုးတက်အောင်ပြုလုပ်တယ်တဲ့ပြီးရင်ဆုံးမအတာသူ့ဘဝတည်ဆောက်ဖို့လုံလောက်တဲ့လမ်းညွှန်ချက်ကအိဒါပါပေးတယ်အဲ့ဒါရောအဲ့တော့ဒါရပ်လို့ရှိတယ်ပြီးတော့မာလီကီယောမစ်ဒီ maliki yawmiddin အဲ့ဒီ maliki yawmiddin ဆိုတာဘာလဲပညာရှင်များဖွဲ့ဆိုချက်လူကြီးမင်းများလေ့လာကြည့်တေပြန်နမရာအတက်ဒီမှာတွေ့မယ်တခြားဆောင်တွေတွေ့မယ်အဲ့ဒီကိစ္စတွေမပြောမာလကီယောမင်းဒီဆိုတော့ဘာကိုပြောတာလဲဆူရာနမ82အာယတ်တော်79 80 19ပါမာလကီယောမင်းဒီဘာလဲဆိုတော့ရှင်းတာ وما أدراك ما يوم الدين كما لو كما لو كما وما أدراك ما يوم الدين أي يوم الدين ဆိုတာကိုအတေတမနာမင်းကိုဘယ်မှာသိပြီပါလဲတမနာမသိဘူးဒါကျွန်တော်တို့ပြောတော့ဟောရောင်းတိတော့ဟောလို့ဒီကဓာတုကြနောက်တစ်ခါသတ်ပေးတယ် ثم ما တနည်းအားဖြင့်မာလကီယောမိတ်ကိုရှင်းလိုက်ယောမလာတမ်လီကွန်နဖ်ဆုရှိုင်အွန်ဝလ်အမရယောမအီဒီလီလာအဲ့ဒီမာလကီယောမိတ်ဒီဆိုတာယောမလာတမ်လီကွန်နဖ်ဆုလီနဖ်ဆုရှိုင်အဲ့ဒီလက်ရှိကျွန်တော်တက်တာမှာအုတ်ချုပ်ပိုင်ဆိုင်လို့ဆိုတာရှိကြတယ်ကျွန်တော်အိမ်မှာကျွန်တော်အုတ်ချုပ်နေ ကျွန်တော်ရပ်မှာအချုပ်ပြီးရှိတယ်နိုင်ငံမှာအချုပ်ပြီးရှိတယ်အားလုံးကိုရှိတယ်အဲ့ဒီကရမနေကြရင်ဒါတန်လိဆိုဘုံအုပ်ချုပ်မှုဆိုတာလုံးဝပြတ်သွားရမယ်နတ်ဆုံးတင်းနတ်ဆုံးရှိုင်းရမိတိတက်ရှိကမှာမိတိတက်ရှိကိုမဆိုဆိုဘုံအုပ်ချုပ်မှုရှိတော့ဝလ်အမ်ယောမအစ်ဒင်လင်လာအဲ့ဒီချိန်ကမှာအမိတ်အာနာဥပဒေတီးပြောကအလိုက်ဥပဒေတာ တည်နေလိုက်မယ်အဲ့ဒီနေ့ကိုစိုးမိုးအုပ်ချုပ်ပိုင်ဆိုင်လို့အရှိဖြစ်တယ် إياك نعبد وإياك نستعين إرمان إياك نعبد وإياك نستعين ကျွန်တော်တော့မများပြီးကြတော့အိယကနာဘုံအိယကနာစိုင်ဖတ်တယ်နော်ရှင်။ဟာ။အိယ Ke na budu yala na budu. Allah ashimya tasudi taniya be athen Allah tasudi ko dale. ကျွန်တော်တို့ ibadat ပြုလုပ်တယ်။လောပါ။လောပါ။ကျွန်တော်လည်းပြောတာအာကျွန်တော်တို့အလား ibadat လုပ်ရမှာအာတိတ်မှန်တာပေါ့။ဒါပေမဲ့ဘယ်လိုလုပ်လဲဆိုတော့လုပ်တယ်ဆိုတာ မဲ့တမပြတာနဲ့ဥပဒေကိုမဆန့်ကျင်ပဲနဲ့ဘဝမှာအကောင်းတဲ့ပေါ်မယ်အလားဥပဒေနဲ့အညီသွားလာနေတိုင်းပြောဆိုဆက်ဆံပြီးအားလုံးနေပါတယ်အဲ့တော့အဲ့လို ibadat လုပ်ရင်ဘယ်လိုလုပ်ရမလဲဆိုတာဘာရှင်းတာကျွန်တော်လုပ်နေတာတော့လုပ်ကြတယ်အလံဝေဘာနဲ့ဘယ်လိုလုပ်ရမလဲဆိုတာစူရာနံပါတ်4အာယတ်တော်36မှာရှိတာ န်ဘာသာရေးဆိုင်ရာကျင့်သုံးမှုမှာအလားဥပဒေပြင်ပကဘောဟာတရားဥပဒေမပါဘူးနော်အလံဘာသာရေးကျင့်သုံးမှုဘာလို့အလားတော့အိုးဘတို့မောအလားရှင်များဥပဒေတာဘူးမပဲမင်းတို့ကလည်းလုံးအဲ့ဒီလိုဒီဘာတက်လုံးရင်လည်းမင်းတခုပဲရှာပါတယ်ဘာရှာမှာလဲဝလာတရှရီကူဘီဟီရှေ င်တို့ရှရိတွဲဖက်ပြီးမကြည့်တော့နဲ့တော့တဲ့ကျန်တဲ့နေ့ကျွန်တော်နည်းနည်းဒီဆူရပါတီရလေးတော့ပြီးအောင်ပြောပြီးရင်ဒီရကနော်ဝိယကမစတိုင်ကျွန်တော်မျိုးတို့ဒီအလာရှင်မြတ်တဆူဒီထံမှာပဲလိုအပ်တဲ့အကူအညီ ပုံကောင်းခလနာလည်းပုံကောင်းကျွန်တော်ကဘရုဒီမှာရှောက်ကောင်းရကျွန်တော်ကမသိဘူးလားသိခဲ့မသိဘူးဟုတ်ဘယ်လိုတောင်းရမလဲကျွန်တော်လည်းလေးပြောပြကျွန်တော်ရတဝန်တန်တာဝန်စားတဲ့အချိန်မှာကျွန်တော်တွေ့တယ်အာတော်ပဲလက်မဝယ်ပြီးသားမဟုတ်အာဘာသူလိုချင်တာကဒီပဲခင်ဗျာအာနာနေကောင်းလဲအစီမေးလာနေပြီသူလိုချင်တာကတော့ဘယ်လိုကျန်တာတမလား တရားမြင်ပြီးသူတို့ကျန်တာတော့ပြောတယ်အဲ့တော့အလ္လာဟ်ဒီမှာအကူကြီးတောင်းဘယ်လိုတောင်းရမလဲအကူကြီးတောင်းလိုက်ရမှာထင်တယ်တောင်းနေကြတာပဲလေကျွန်တော်လည်းတောင်းတာပဲဟာဘာကြောင့်မရအေးတောင်းတဲ့ဒီလွယ်နေမရဘယ်လိုတောင်းရမလဲဆိုတာအလ္လာဟ်ဒီမှာအကူကြီးဘယ်လိုတောင်းရမလဲဆိုတာဆူရာလမတ်နဲ့အိုင်နံပါတ်153မှာပြောထားတယ် يا أيها الذين آمنوا استعينوا بالصبر والصلاة เอ้ငါရှင်များကိုတန်ဝေယုံကြည်သူအပေါင်းတို့ استعينوا အတေနောအကူအညီတောင်းကြနော်ဘယ်လိုပုံစံတောင်း بالصبر والصلاة နှစ်ခုပါပထမ صبر ရှိရမယ်ဒုတိယ صلاة ရှိရမယ် صبر လည်းမရှိ صلاة လည်းမရှိပါပါတော့ဘာပါရမ အဲ့ဆောဘဆိုတာပါလေဆောဘဆိုတာကြံ့ခိုင်ရမယ်အလရှင်မြတ်တမန်ပြတာနဲ့ဥရိတာတွေကိုအကောင့်တွေပေါ်မယ်ဆိုရင်တော့ကျွန်တော်တို့ဝန်လေးစရာရှိဝန်လေးရတယ်မဟုတ်ဘူးအလားဥရိကိုလက်တွေ့နာဂာမီဆိုရင်ကြံ့ခိုင်မှုအပြည့်ရှိရမယ်တွေ့ကြုံလာရတဲ့အခက်ခဲတွေကိုဖြေရှင်းကျော်လွှားနိုင်ပြီးတော့အပန်တရားကိုအောင်မြင်မှုရအောင်လုပ်ရှိခြင်းကိုဆောဘလို့ပါအញ្ញံခံကိုတီးရင်ခံတာ နော်အဲ့ဒါလို့အလရှိမြပြတဲ့ပရိသတ်တွေကိုခန္ဓာရင်ရှိပြီးကြံ့ခိုင်ပြီးတော့ကြိုးပမ်းအားထုတ်ဆောင်ရွက်မယ်ဝဆလာအလဥပဒေနဲ့အညီဆလတ်ကိုတိဆောက်မယ်ဆိုရင်လည်းအဲ့ဒီပုံစံနဲ့ငါတို့ကအခုရင်တောင်းအောင်ဆလတ်ကို اهدنا الصراط المستقيم အချိန်မှာအချိန်မောင်းများတာတောင်းကျန်တဲ့အချိန်တောင်းတယ်ဖာတရားမှာတောင်းတယ်ဟောင်းတယ်ဟာလေကျွန်တော်တိပါတလောက်မညာကျွန်တော်မျိုးတို့ကိုအရှင်မြတ်ပြထားတယ်ဖြောင်းမှမှန်ကန်တဲ့လမ်းစဉ်ကိုအဟိဒီနာကျွန်တော်တို့ကို မပြတာနဲ့ဥဒိတာလမ်းညွှန်ချက်ရဲ့ဖြောင်းမှမှန်ကန်တဲ့လမ်းကိုတဲ့ကျွန်တော်မျိုးတို့ကိုညွှန်ကြားပေးပါလို့အလားစမှာတောင်းတယ်။တောင်းရုံနဲ့ရမလား။ရမလား။ရတဲ့နည်းရှိတယ်။တောင်းတဲ့နည်းရှိတယ်။ဆူရာနံပါတ်အဲ့တော့အဲ့ဒီနဲ့ဆူရာနဲ့မုစတကင်ဖြောင်းမှမှန်ကန်တဲ့လမ်းရရှိဖို့ဘာလုပ်ရမလဲ။ကျွန်တော်တို့အပိုင်းဒုတိယအပိုင်းပထမအပိုင်းတမန်တော်ပြော ဘာတော်ရောအလကားပြောတယ်အင်နကာအလာဆီရတ်လ်မုစတကီအသင်တမန်တော်ဒီမောက်ချဖြောင်းမှမှန်ကန်တဲ့လမ်းစဉ်ပေါ်မှာရှိတယ်ဆိုတာဘာကြောင့်ရှိတာလဲအတမန်တော်ဖြစ်လို့ရှိတာအရက်ဖြစ်လို့ရှိတာအဆိုင်ဘာကြောင့်ရှိလဲဆိုတာကဆူရာနံပါတ်43မှန်ခက်မှာဆူရာနံပါတ်43အိုင်နံပါတ်43 りましょう。アメディラのファスタンシー、ビラディ・ウヒア ကျွန်တော်နောက်ပတ်နောက်ပတ်တင်မှာအဲ့ဒီကုရ်အာန်ဟောဟာတာရှင်းပြတယ်ကျွန်တော်အချိန်ရတော့ပြီကျွန်တော်တို့ကုရ်အာန်ကိုကြည့်တော့တော့မဆိုကိုစားကိုစားကိုဝါဒီရတဲ့အကုန်ဆွဲထည့်ဆွဲထားတော့ဟိုဘက်ကိုပါကုရ်အာန်ကတောက်လို့စားကြများများတော့ပါ ကျွန်တော်တို့ဆိုတာဆရာနံပါတ်6အိုင်နံပါတ်153မရှိဝအန်နာ ကန်တဲ့လမ်း တွေကိုအလားပဲရှင်းမှာပဲအဆုံးပါတယ် ခြေလွတ်တဲ့တမန်တော်အဆက်ဆက်နောက်ဆုံးဝင်တော်မူသောတမန်တော်မုဟမ္မဒ်ဆလ္လာလာဟူအလိုင်းဝါဆလမ်ကိုတော်မြတ်နဲ့ပေါ့ကောင်းလို့မိသားစုဝင်များအပေါင်းအသင်းများအဆောက်အဦများအားလုံးကိုပါလာရှိပြရင်ကောင်းကြီးမင်္ဂလာပြပြလို့ပြောဆိုအာမင်ကျွန်တော်အုံနောက်မှာအကျင့်ဖြစ်တဲ့အတွက်အဲ့ဒီအုံနောက်ယောဂါအင်မတန်ကြီးကျယ်တဲ့ယောဂါကိုပြောက်ပေးအောင် နိုင်ငံခြားသွားပြီးတော့ဘုဒ္ဓကိုရအောင်လိုင်းဝကူညီခဲ့တဲ့59လဆူတောင်းပြီးအစ္စလာမ်ဝတ်ကြောင်းတော်တာဝန်ရှိအုပ်ချုပ်ရေးအဖွဲ့ဝင်များဆွေမျိုးသားချင်းများကျွန်တော်ရဲ့မိသားစုသားသမီးများကျွန်တော်နဲ့ပတ်သက်ပြီးတော့ဆုမွန်တော်အတောင်းပေးသူများအားလုံးကိုအထူးကျေးဇူးတင်ရှိကြောင်းကျွန်တော်ပြောကြားလိုပါတယ်။အလရှင်ရဲ့အခါမှာကောင်းကြီးမြင်ကလာဖျားဖျားတက်ရောက်စီရတယ်ဆုမွန်တော်အတောင်းပါတယ်။အကောင်းဆုံးနေတော့ ဆက်ဆက်ဆက်ဆက်ဘက်ဆိုတုံးတဲ့ဖို့မျိုးအောင်နေအောင်လဲအရှင်မြတ်ဘက်ကနေတော့ကုညီဆောင်ရတော့ပါတယ်ကျွန်တော်တို့တောက်ဆိုပါဒီနေ့စောရခန္ဓာမှုကြည်ရတဲ့အတိုင်းကျွန်တော်တို့ဒါနဲ့တောက်ကြနေ့နေ့မှာကျွန်တော်တို့နေရာဒီကုရ်အာန်ကိုချမှုအစီအစဉ်နဲ့ကလေးများဗာရိုင်းအချိန်ကရရှိတော့ဖွင့်မဲ့တင်တာဖွင့်ပွဲဒါမဲ့ကျွန်မဆောရဒီမှာကျင်းပမယ် ဗရာတိပညာပြောင်းလဲကော်မတီက14နှစ်မြောက်အခမ်းအနားကိုဆက်လက်ကျင်းပမှာဖြစ်တယ်။လက်ပြန်ကိုကျွန်တော်တို့ကျင်ညာတဲ့အတိုင်းပဲဒီဗီဒီယိုချုပ်မှာဗရာတိပညာပြောင်းလဲကော်မတီရဲ့မိသားစုဝင်များပလီအဖွဲ့ဝင်များအားလုံးเนาะပန်းပြေထွက်ဖို့အစီအစဉ်ရှိတယ်ဒီမဲ့ကလက်မှတ်တော်ကိုထောင်းလိုက်ရတယ်ဘူးဆိုဝယ်တယ်ဆရာတွေလည်းအချမ်းမရဘူးပဲဆရာတွေလည်းလက်မှတ်ဝယ်ရ เนาะအဲ့တော့အားလုံးတော့လူစုပါဝင်ဖို့လေမြင့်တယ်နာမှာလေအဲ့ဒီကိုတော့အဲ့ဒီပညာကိုကိုယ်စိတ်နဲ့ပြောရမယ်အဲ့တော့ကိုယ်စိတ်နဲ့ပြောတယ်ဟိုကိုယ်နိုင်ခွဲတာနောက်ကြတယ်ဒါကိုပြီးလို့ရှိရင်ဒီမှာလက်မှတ်တွေရအောင်သွားကြည့်တဲ့ပုံစံကလက်မှတ်ကိုဝယ်နိုင်အောင်ချိန်လာပါဒါမဲ့တောက်ကြခွတ်သွားမှာမုဖတီဥဆောင်ပါနော်ခွတ်သွားလဲဆိုတော့ဥဆောင်ဖြစ်ကြအောင်ချိန်လာပါ إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما